တရားယတနာသံဃာယတနာယနာရောမြတ်သုံးပါးကိုအယောသိအလေးအမြတ်လက်ဆုံးမူ၍ဖြစ်ခိုးပူဇော်ကုညောမန်လျောရောပါဤရှင်ဘုရားယရနာမြတ်သုံးပါးဆရာသမားတို့အားတတ္ထာချင်းညွယတိမြတ်တို့လက်ဆုံးမူကရှင်ခိုးပူဇော် ရှိရာတောင်းတအနှစ်တဲ့အမြန်တို့အပန်းဆရာသောသုထုစုမြပေါင်း Mm. ဒုတိယံပိဘု ရှင်သည်သူရာမေရယမစ္ဆပမ စိတ်ဖြာရှုမှတ်ပါဘုန်းကြီးတို့ဝိပဿနာဤအာယုန်ဒီရုပ်တရားနဲ့တရားရဲ့လို့ကတော့အကုန်လုံးသိတာเนาะတော်တော်များများပြောပြီးပြီဒီရုပ်နဲ့နာမ်ကိုပဲလက်ပတ်ပြီးတော့ကိုပြောနေရတာပေါ့လားဒီရုပ်နဲ့နာမ်နှစ်ခုလေးကိုပဲဉာဏ်ထဲမှာရှင်းနေလင်းနေဖြစ်သွားပြီးတော့သဘောပေါက်နားလည်အောင်ကိုတော်တော်လုပ်ပါเนาะနှလုံးနဲ့ ရုပ်ရည်နာရည်လုံးနှလုံးထဲဆိုပေမဲ့လို့အများကြီးရှင်းပြရတယ်အများကြီးပြောပြရတယ်ဘာဖြစ်လို့အများကြီးရှင်းပြပြောပြနေရလဲလို့ဆိုတော့လောကလုံးနေတာပုဂ္ဂိုလ်အနေသတ္တဝါအနေအဆိုင်ခဲနေတဲ့ပဲရှိနေတော့ပဲမိမိအသိဉာဏ်ကအဲ့ဒီလိုကြည်ပဲလက်ခံနေတဲ့အခါကျတော့ကဏမကြည်ဘူးအဆိုင်ခဲတာမပြုဘူး ပုဂ္ဂိုလ်အနေတ attva အနေပဲရှိနေတော့ပဲမှရုပ်ကလေးရှုတယ်ဆိုလဲစိတ်ထဲမှာဒီရုပ်ကိုဘယ်လိုပဲစိတ်ကထင်နေသေးလဲနော်စိတ်ရုပ်ဆိုတာအခုရှုနေတဲ့လူတွေအားလုံးရဲ့စိတ်ခံစားမှုပေါ့စိတ်ခံစားမှုရှုတဲ့ရုပ်ကိုရှုတယ်ရှုတဲ့ရုပ်ရှုနေတဲ့စိတ် အဲ့ဒီဟာဘယ်ပုံမှာပဲတည်နေတော့ဆိုဆိုင်ခဲပုံမှာပဲတည်နေတော့ဒီဆိုင်ခဲကြီးကိုဖြုတ်ခွင်းနိုင်ရင်တော်တော်ကိုပြုတ်ပြရတာပေါ့နော်အဆိုင်ခဲဖြစ်သွားတာနဲ့တပြိုင်တည်းသူကပုဂ္ဂိုလ်တ attva ဖြစ်သွားတာပုဂ္ဂိုလ်တ attva ပေါ်လာတာနဲ့ဆွေးလန်းမှုဆိုတာပေါ်လာတာပဲဆွေးလန်းမှုဆိုတာပေါ်လာတာနဲ့အနောင်ဖွဲ့ဆိုတာဖြစ်လာတာအနောင်ဖွဲ့ဆိုတာဖြစ်လာတာနဲ့ပူလောင်မှုဆိုတာ ဖြစ်လာတာပဲအဲတော့ပူလောင်မှုဆိုတာကိလေသာတရားဆိုအမျိုးမျိုးကစိတ်ကိုပူလောင်နေတာပဲတစ်ခုတည်းပူလောင်နေတာမဟုတ်ဘူးမာနလည်းပူလောင်နေတာပဲဒေါသလည်းပူလောင်နေတာပဲလောဘလည်းပူလောင်နေတာပဲကိုယ်စိတ်ကိုလောင်နေတဲ့မီးတွေတနေ့တနေ့ဘလောက်တောင်လောင်နေတယ်လဲဆိုတာမတိကြဘူးပေါ့နော်လောင်မီးကြနေတာလူခန္ဓာကိုယ်ပါလေဘာလို့လဲ ဖြစ်လို့လောင်ပြီးကြတယ်ငါအနေငါဥစ္စာအနေနဲ့ဆွဲလန်းထားလို့ငါအနေငါဥစ္စာအနေနဲ့ဆွဲလို့မရပါဘူးလို့ဒီဉာဏ်အမြင်ရအောင်အခုကကဒီယုတ်တရားနဲ့တရားတွေကိုခြေကအစစ်အားဖြင့်ငါအနေမှလည်းမရှိဘူးငါဥစ္စာအနေမှလည်းမရှိဘူး အဲ့ဒီအနေထားရောက်အောင်အဲ့ဒီအသိဉာဏ်မျိုးရအောင်ဘယ်လိုလုပ်ရမှာလို့ရှုတာကလည်းဒီယုံနဲ့နံဝိပဿနာရဲ့အာယုံကိုရှုနေပြီတော့ညာလေဘုန်းကြီးကဆွဲလုံးလန်းလုံးပဲလေပူလုံးလောင်လုံးပဲလေဟုတ်လားမဟုတ်လားနော်ဘာဖြစ်လို့လဲရှုနေမှနေရင်လည်းဘာဖြစ်နေလဲဆိုတော့မလွယ်ဘူးဆိုတဲ့သဘောအများကြီးကြိုးစားမယ် အများကြီးကြိုးစားအဲ့ဒါကြောင့်မလို့တုတ္တမယအနေနဲ့ကလည်းလေ့လာလိုက်တဲ့အခါမှာရှင်းတယ်လို့လို့ရှိတယ်ဒါပေမဲ့တုတ္တမယညာလောက်များနဲ့လည်းရနေလို့ရမလားမရဘူးအဲ့တော့လုပ်ငန်းခွင်မှာကြတော့သူကတောင်ဖြူခွင်းနိုင်ရေးကဥစွာပထမသဘောတရားထင်ရှားအောင်လုပ် ပုဂ္ဂိုလ်ပြောင်းတ attva ပြောင်းအကောင်ထည်တွေပြောင်းနာမည်တွေပြောင်းအဲ့ဒါတွေပြောင်းပြီးတော့ဘာရှုရှုသဘောတရားလေးမြင်အောင်ရှုဖို့လိုလားမလို့ပထဝီဓာတ်ကိုရှုတယ်သေဇောဓာတ်ကိုရှုတယ်ပထဝီဓာတ်ရှုမာတဲ့သဘောရှုတယ်ပထဝီလို့မြင်မို့ထက်ဘာလို့မြင်ရမလဲမာတယ်လို့မြင်ရမှာလားမာတဲ့သဘောလေးမြင်ရ သဘောလေးဆိုတဲ့အထဲမှာမာလေးဆိုတာမရှိတော့ဘူးနော်မာတဲ့သဘောမြလေးပဲဆိုတော့တိဇောတရှုတယ်ဆိုတဲ့အခါတော့လေနာမည်ပေးတာပေါ့လေတိဇောတဆိုတာပူရာကိုတိဇောလို့သူကနာမည်ပေးတယ်ပေါ့လားအဲဒါကိုတိဇောတလို့နာမည်ပေးတယ်ဆိုခန္ဓာကိုယ်ထဲမှာပူရာအေးတာကအမြဲတမ်းဖြစ်နေတာဆိုတော့တိဇောတတရားအမြဲတမ်းရှိတာမရှိဘူး ဆိုပူရဲဆိုရင်အဲ့ဒီပူတဲ့သဘောကိုပါဠိလိုတေဇောတက်ကိုရှုနေတယ်ဓမ္မမို့ကြီးပူတာကိုရှုနေတာထက်ပါကိုရှုရမှာတော့ပူတဲ့အနေကိုကြော်၍သဘောတည်အောင်ရှုမှတ်ဖို့လိုလားမလို့နော်ဝင်လေထွက်လေရှုတဲ့အခါမှာလည်းသဘောတည်မှုကအရေးကြီးလားဝင်တဲ့အခါမှာဝင်တဲ့သဘော မိုးလေးရင်တဲ့အပေါ်မှာဝါရောမှုမြင်တာလားပီဇောမှုမြင်တာလားပထဝီမြင်တာလားသိဖို့လိုလားမလိုဘူးလားနော်အဲ့ဒါတွေကိုကြော်တက်ပြီးတော့မှဘာလေးမြင်ဖို့လိုသလိုသဘောတရားလေးမြင်ဖို့လိုလားမလိုဘူးလားဖြူခွဲနိုင်ဖို့လေနော်တို့ကလေ ရှုတော့ရှုနေတယ်မဖြိုးနိုင်လိုက်ဘူးဆိုတာအဲ့ဒီနားနေတက်နေတာပေါ့အဲ့ဒီနားနေတက်နေလို့မရဘူးစွစိုက်အားလေးသုံးလိုက်လို့ရှိရင်သဘောတရားရောက်အောင်သွားမယ်ပူရဲဆိုတာတဲ့ပူတဲ့သဘောလေးသဘောလေးကြည့်ရအောင်သွားရမှာနော်အေးတာကိုမှတ်တာတဲ့အေးတဲ့သဘောလေးထိတာကိုမှတ်တာဟုတ်ပြီ ကြည့်တယ်ကြည့်တယ်ဆိုရင်ကြည့်တဲ့သဘောကလည်းနာကကြည့်တယ်နာခန္ဓာကကြည့်တယ်ဒီလိုပဲဖြစ်နေတဲ့ခါကျတော့သူ့ကြိုတက်ပြီးတော့ဘုန်းကြီးတို့ကသဘောလေးကိုသိအောင်မလုပ်ဘူးလို့မဖို့လိုလားမလုပ်လားနော်သဘောလေးကိုမဖို့လိုလားမလုပ်လား သဘောတရားထင်ပေါ်ညာပိုင်းခြားရှိရမည်သဘောလေးနဲ့လည်းမှတ်ရမနေနဲ့ဟုတ်ဖြုတ်ခင်းမှာဟုတ်တယ်မလားသဘောလေးနဲ့ရမနေနဲ့ဟုတ်မလုပ်ရမလဲပိုင်းခြားပြီးတော့ရှုပါဘယ်လိုရှုရမှာလဲတော့ပထမဦးဆုံးတော့သူ့ရဲ့ လက္ခဏာလေးတွေမြင်အောင်ရှုရမယ်အဲဒီအနေသဘောထင်အောင်ရှုရမယ်သဘောမြင်ရင်ပိုင်းခြားရှုရမယ်နော်သဘောပေါက်တာတစ်ခုတစ်ခုရှုရင်သူ့ရဲ့သဘာဝကိုရှုရမယ်သဘာဝလက္ခဏာလေးတွေပူရင်ပူတယ်အေးရင်အေးတယ်ထိရင်ထိတယ်သိရင်သိတယ်ဒါလက္ခဏာလေးတွေရှုတယ်လက္ခဏာလေးတွေကြိုတက်ပြီးတော့သဘောထင်အောင်ရှုပါဦး ဘာတရားရှုမလို့သဘောတွေနဲ့ရမနေနဲ့အောင်သဘောတွေ့ပြီဆိုရင်မလည်းရှုရမလို့ပိုင်းခြားပြီးတော့ရှုပါအောင်အဆိုင်ခဲကိုဖြူပွဲဖို့ငါအနေငါဥစ္စာအနေပဲရှိနေတော့မယ်ရှုတာရှုနေတာလေဟုတ်တယ်မလားငါအနေငါဥစ္စာအနေနဲ့ဖြစ်နေတော့မယ်ဆိုတော့သဘောတရားထင်ပေါ်ညာပိုင်းခြားရှုရမယ် ဘောတရားထင်လာလို့ရှင်ဘယ်နဲ့ရှိမှပါလဲဆိုပိုင်းခြားမှုအရေးကြီးပါတယ်ပိုင်းခြားရှုခိုင်းနေဆိုတာသူကတစ်ဆက်ခဲဖြစ်မနေကြောင်းသိဖို့လိုတာအဆိုင်ခဲကြီးမဟုတ်ကြောင်းသိဖို့လိုတာပေါ့ဒါကြောင့်ဖြူခွင်းဖို့လိုပါလေဘောပေါက်ပါဆိုကြည့်ပါဦးသဘောတရား ပိုင်းခြားရှုရမည်ပိုင်းခြားရှုရမည်လူလိုက်တော့ကဘောတရားခြင်းပေါ်ညာပိုင်းခြားရှုရမည်ဘောတရားခြင်းပေါ်ညာပိုင်းခြားရှုရမည်ဘောတရားခြင်းပေါ်ညာပိုင်းခြားရှုရမည်ဘောတရားခြင်းပေါ်ညာပိုင်းခြားရှုရမည် ဘယ်အပိုင်းလောက်ရှုနိုင်ပြီတော့သဘာဝလက္ခဏာကိုရှုနိုင်ပြီလားသဘောတရားအထိရှုနိုင်ပြီလားပိုင်းခြား၍ရှုနိုင်ပြီလားအဆင့်30ရှိရမှာဘောပေါက်တယ်နော်ယောဂီတွေပဲအဆင့်များရှုနိုင်ကြပါတော့ လည်းစိတ်ရှုနိုင်ကြပြီတော့ဘယ်လိုရှုရမှာတော့ပိုင်းခြား၍ရှုရမှာပါတယ်လေပိုင်းခြား၍ရှုမြင်ခြင်းသည်ပင်လေဖြစ်ဖြစ်မြင်ဖို့ဥတည်ခြင်းဖြစ်ပါလေပါတယ်တော့ပိုင်းခြား၍ရှုမြင်ခြင်းသည်ပင်လေဖြစ်ဖြစ်မြင်ဖို့ရှု တရားမြင်နေဆိုတာပရမတ်ကိုမြင်တာဖြစ်ပါတယ်သဘောတရားကိုမြင်ပြီလို့ဆိုရင်ဘုရုမြင်တဲ့တော့ပရမတ်မြင်ပြီသဘောတရားမမြင်သေးဘူးဆိုရင်ပရမတ်ကိုမမြင်သေးဘူးညာမလားသဘောတရားမမြင်သေးရင်ပရမတ်ကိုမမြင်သေးဘူးပရမတ်မဟုတ်ရင်ပိုင်းခြားရှုလို့ မရဘူးပညာကိုပိုင်းခြားရှိလို့မရဘူးလေနော်သဘောပေါက်တယ်နော်သဘောတရားကိုမြင်သည်ဆိုရင်ဘာကိုမြင်တယ်လို့ဆိုပါသလဲပရမတ်ကိုမြင်တယ်မြင်သည်ပြည့်ပြည့်ဝဝမြင်ခြင်းပြည့်ပြည့်စုံစုံမြင်ခြင်းဆိုတာကတော့ယောဂီတူးချင်းရဲ့သီလသမာဓိပညာပေါ်မှာတည်ပါတယ် ဟုတ်ကဲ့လားတူးချင်းမြင်ချင်းအဲပြည့်ပြည့်စုံစုံမြင်ချင်းဆိုရင်တော့ပြည့်ပြည့်စုံစုံမြင်ဖို့ဆိုရင်တော့ဘယ်လိုဘယ်လိုနဲ့ပဲဆိုင်ယောဂီရဲ့တိလပမာတိပညာအားပေါ်မှာဆိုင်သဘောတရားမြင်နေဆိုတာဘာအောင်မြင်တာပါလဲပရမတ်ကိုမြင်တယ်ပရမတ်ကိုဒါလည်းမလုပ်လို့ရပါတော့ပိုင်းခြားရှုလို့ရပါတယ် ပရမတ်မဟုတ်ရင်ပိုင်းခြားရှုလို့ရပါမလားမရဘူးပိုင်းခြားရှုလို့ရတယ်ဆိုတာဘ ᱹ ဒုအတွက်ပါလဲဖြစ်ပြမြင်ဖို့အတွက်ပါတနည်းအားဖြင့်လက္ခဏာရေး၃ပါးတင်နိုင်တဲ့အဆင့်ရောက်ဖို့ပါလက္ခဏာရေး၃ပါးတင်၍ရှုပါလို့ဆိုတဲ့စကားလုံးကြားတယ်ပေါ့လားအနိစ္စလက္ခဏာဒုက္ခလက္ခဏာ အနတ္တလက္ခဏာအဲ့ဒီလက္ခဏာရေး၃ပါးမြင်အောင်ရှုဆိုတာတဲ့လက္ခဏာရေး၃ပါးမြင်နိုင်တဲ့ဉာဏ်ဖြစ်အောင်လို့ဒီလိုဆိုလိုတာပါနော်။တိုင်းရိုက်လုခိုင်းတာကပါတော့လက္ခဏာရေး၃ပါးမြင်နိုင်တဲ့ဉာဏ်ကိုရအောင်လုပ်ရမှာ။မြင်အောင်ရှုဆိုတာကဒါကပရိယေစကားပေါ့ ကယ်ဓာတ်ရိုက်သွားရမှာကဉာဏ်ကအဲ့ဒါကိုမြင်ရမှာကိုယ်ကမြင်ရမှာမဟုတ်ဘူးမိမိကမြင်အောင်လုပ်ရမှာမဟုတ်ဘူးကိုယ်ကလည်းမမြင်နိုင်ဘူးကိုယ်ကမြင်လို့လည်းမရဘူးဘယ်သူကမြင်မှာတော့ကိုယ်အလုံးမဟုတ်ဘူးကိုယ်ဝင်လို့မရဘူးအဲ့ဒီအချိန်မှာငါကဝင်လို့မရဘူးငါဝင်နေရင်အသိဉာဏ်မဖြစ်ဘူးငါလုပ်တယ်လို့ အမြင်နဲ့ဆင်ခြင်နှလုံးသွင်းပြီးတော့လုပ်နေရင်လည်းအသိဉာဏ်ဆိုတာပေါ်လာမှာမဟုတ်ဘူး။ငါနဲ့အသိဉာဏ်တွေကတခြားစီပဲ။ဘောပေါက်လား။အသိဉာဏ်ကိုလိုချင်တဲ့ပညာဖြစ်ချင်တယ်ဆိုရင်ဘယ်သူမရှိမှဖြစ်မလဲ။ငါမရှိလေလေပညာတိုးလေလေ။ငါမရှိလေလေပညာကတိုးလေလေ။ငါမရှိလေလေအသိဉာဏ်က ထက်လေလေငါပါလေလေအသိဉာဏ်ကတွန့်ဆုတ်လေလေငါပါလေလေအသိဉာဏ်ပြုအသိဉာဏ်ဖြစ်အောင်လုပ်တဲ့အခါမှာနောက်နေလေလေပဲငါကလွတ်သွားပြီဆိုမှအသိဉာဏ်ကတဖြည်းဖြည်းတိုးတက်လာတယ်ထက်မြက်လာတယ်နော်မြင်စရာရှိတာတွေအားလုံးကိုဘသူကမြင်တယ်လို့အသိဉာဏ်ကမြင်တာ ဘယ်လိုမြင်တာဖြစ်ဖြစ်ကိုမြင်တာကိုကမြင်နေဆိုရင်ဒါဟာအတုမြပါပဲဟုတ်တော့ပါပညာကသာလည်းမြင်နိုင်တယ်ဘယ်သူကမြင်နိုင်တော့တဘာဝတရားများသည်သူ့အလုပ်သူလုပ်နေခြင်းများသာဖြစ်သည်အာယုံကိုသိခြင်းအလုပ် အာယုံကိုမြင်ခြင်းအလို့အာယုံကိုခံစားခြင်းအလို့အာယုံကိုမှတ်သားခြင်းအလို့ဆိုတာတွေဟာကိုလုံး၍မရသောအရာများဖြစ်ပါလေ။ငါမပါသော အရာများဖြစ်ပါလေ။ငါထည့်၍မရသောအရာများဖြစ်ပါလေ။သဘာဝတရားများသူ့အလုံးကိုသူ့လုံးနေကြခြင်းဖြစ်ပါလေ။ငါကမြင်နေငါကသိတယ် နာကရှုမှတ်နေတယ်နာကတရားထိုင်နေတယ်ဆိုပြီးတော့မှအလုတ်တွေအလုံးကိုငါနဲ့တွဲထားတဲ့ရွေကတော့ဉာဏ်ပညာဖြစ်ပေါ်လာဖို့ရမဖြစ်နိုင်ပါဘူးတဲ့။မောနော်ကိုယ့်ရဲ့အသိဉာဏ်တိုးတက်ဖြစ်ပွားရေးအတွက်ဆိုလို့ရှိရင်ဘုန်းကြီးတို့ဒီဘယ်ပေါ်မှာအခြေခံနေတာတော့ဆိုတော့ ဒီယုတ်တရားနံတရားကိုနားလေသဘောပေါက်မှုပေါ်မှာအခြေခံပြီးတော့သွားနေတာယုတ်တရားနံတရားတွေကိုနားလေသဘောပေါက်အောင်ဆောင်ရွက်ခြင်းဖြစ်အသိဉာဏ်တိုးအောင်လုပ်နေတာဖြစ်ပါတယ်ပုဂ္ဂိုလ်တ attva ကိုအခြေခံ၍အသိဉာဏ်တိုးအောင်လုပ်နေခြင်းမဟုတ်ဘူးအဲ့ဒါကိုနားလည် ခွဲခြမ်းစိတ်ဖြာရှုမှတ်ပါတကယ်ရှုတဲ့အခါကျတော့သဘောတရားထင်ပေါ်ညာပိုင်းခြားရှုရမည်ပိုင်းခြားရှုတယ်ဆိုတာခွဲခြားစိတ်ဖြာပြီးတော့လက်တွေ့လုပ်ငန်းတွေမှာသုံးတဲ့အသုံးအနှုန်းဖြစ်ပါတယ်စာရီပါရီမတတ်ဘူးနားမလည်ထားဘူးဆိုရင် နံပါတ်1သဘာဝလက္ခဏာကိုသိအောင်လုပ်ပါနံပါတ်2သဘောတရားထင်ပေါ်လာအောင်လုပ်ပါနံပါတ်3သဘောတရားကိုပိုင်းခြား၍ရှုပါနံပါတ်4အသိဉာဏ်ကမြင်တဲ့အပိုင်းရောက်သွားပါပြီအသိဉာဏ်ကအဲဒီပိုင်းခြားရှုလိုက်လို့ရှိရင်သူမြင်စရာရှိတဲ့မြင်စရာရှိတဲ့မြင်စရာတွေအားလုံး အသိဉာဏ်ကပေါ်ထုတ်ပေးပါလိမ့်မယ်မြင်ပါလိမ့်မယ်ကိုယ်ကလှုပ်ရှားမလို့တော့ဘူးတရားရှုတဲ့အခါမှာပထမပိုင်းကတော့ပုဂ္ဂလပြာပါဒပိုင်းလို့ခေါ်ပါတယ်ပုဂ္ဂိုလ်ကအားဆိုင်ပြီးတော့လုပ်ရပါတယ်အဲ့လိုလုပ်နေတဲ့အပိုင်းမျိုးကြတော့ပုဂ္ဂိုလ်တ attva မกินသေးဘူးငါမกินသေးဘူးငါဘုံမှာအခြေခံပြီးလုပ်နေတော့ အခြေခံပြီးတော့ကြိုးစားနေတော့မယ်ကြိုးစားရင်ကြိုးစားရင်လည်းသဘာဝလက္ခဏာကိုကြော်တက်ပြီးတော့တာမညာလက္ခဏာရောက်တယ်သဘောတရားတွေထင်ရှားလာတယ်ပိုင်းခြားရှုသိလာနိုင်တယ်ပိုင်းခြားရှုသိရာကနေပြီးတော့ဖြစ်ချင်းဖြစ်ချင်းသဘောကိုဆိုက်ရောက်သွားတယ်ဖြစ်ဖြစ်နှစ်ခုမြတာရှိတယ်ယုတ်တရားဆိုတဲ့နာမည်ကလည်းမရှိတော့ဘူးဖြစ်ဖြစ်ပဲရှိတယ် နံတရားဆိုတဲ့နာမည်လည်းမရှိတော့ဘူးဖြစ်ဖြစ်ပဲရှိဖြစ်ဖြစ်ဆိုတာလည်းပဲကိုကအဲ့ဒီဖြစ်ဖြစ်ကိုဆုပ်ကင်ထားလို့ရတဲ့အနေမှာမရှိပြန်ဘူးတဲ့ဖြစ်ဖြစ်ဆိုတာတစ်ကြိမ်ပဲပေါ်တဲ့ဟာကြီးတစ်ကြိမ်ပေါ်နေကိုဆိုတော့ဘာမှမရှိတော့ဘူးတိလိုက်တာနဲ့ကုံသွားတိလိုက်တာနဲ့ကုံပြတ်သွားတိလိုက်တာနဲ့ကုံပြတ်သွားတိလိုက်တာနဲ့ကုံပြတ်သွား အကုန်လုံးကုန်ပြက်ကုန်ပြက်တဲ့အဆင့်ကိုမိမိအသိဉာဏ်ကနိုင်နိုင်ပြီဆိုရင်ပင်ကဉာဏ်ဆိုတဲ့အမြတ်စာဝိပဿနာဉာဏ်အနေထားအဆင့်ကိုရောက်ပါပြီအမြတ်စာဝိပဿနာဉာဏ်အဆင့်ကိုပင်ကဉာဏ်ကနေစပြီးတော့ရောက်ပါတယ်ဉာဏ်စရာရှိတာကိုပညာကမြင်ပါလိမ့်မယ်ကိုယ်ကမြင်အောင်အားထုတ်စရာ မလိုပါဘူးပထမပိုင်းမှာသာပုဂ္ဂိုလ်ကအားစိုက်ရပေမဲ့နောက်ပိုင်းကျတော့ဓမ္မပြပါဒပိုင်းလို့ခေါ်တဲ့ဓမ္မတရားသူ့အလုပ်သူ့လုပ်သွားကြတယ်သင်္ခါရဓမ္မကသင်္ခါရဓမ္မကိုရှုမှတ်နေတာရှုနေတဲ့ပုဂ္ဂိုလ်ရှုနေတဲ့စိတ်ကလေးကလည်းသင်္ခါရရှုတဲ့အာယုရှုကံအာယုကလည်း သင်္ခါရသင်္ခါရေသင်္ခါရသင်္ခါရကနေပဲသင်္ခါရကိုပါလုပ်နေတာလို့ရှုမှတ်နေတာပုဂ္ဂိုလ်ရဲ့တ attva ရဲ့လို့လက်ညှိုးထိုးစရာမရှိပါဘူးရုပ်ရဲ့နာမ်ရဲ့လို့တော့လက်ညှိုးထိုးစရာမရှိတော့ပါဘူးကြာလာတဲ့အခါမှာသင်္ခါရပအကြောင်းတရားတို့ပေါင်းစုံ၍ ခါရဖြစ်ခြင်းတာကပါတယ်လေအကြောင်းတရားတို့ပေါင်းစုံ၍ခါရဖြစ်ခြင်းရှုမှတ်တဲ့စိတ်ကလည်းစိတ်တစ်ခုတည်းတည်တတ်ပြီးလုံးလို့မရဘူးသူ့မှာအကြောင်းတရားပေါင်းစုံနေတယ်သဘောပေါက်လားယုတ်ကလည်းပဲသင်္ခါရပဲသင်္ခါရကသင်္ခါရကို ရှုနေတာအကြောင်းကြောင့်အကြောင်းတစ်ခုကြောင့်အကြောင်းတစ်ခုဖြစ်တယ်အကြောင်းကြောင့်အကျိုးတစ်ခုဖြစ်တယ်အကြောင်းကြောင့်အကြောင်းတစ်ခုကြောင့်အကျိုးတစ်ခုဖြစ်တယ်အကြောင်းတစ်ခုကြောင့်အကျိုးအများကြီးဖြစ်တယ်အကြောင်းအများကြီးကြောင့်အကျိုးတစ်ခုဖြစ်တယ် ကြောင်းအများကြီးကြောင့်အကျိုးအများကြီးဖြစ်တယ်။ဒီခုရှိတဲ့ထဲမှာဗုဒ္ဓဘာဝါဒပါလေတော့အကြောင်းအများကြီးကြောင့်အကျိုးအများကြီးဖြစ်တယ်။သင်္ခါရကိုပြောတာ။ပါလေလေသင်္ခါရကိုပြောတာတဲ့။သင်္ခါရမှာအကြောင်းတွေအများကြီးရှိတယ်။နော်။အဲ့တော့ဘုန်းကြီးတို့ဝင်းလေးဆိုတဲ့ ဒီဝင်လေလေးတစ်ခုမှာရုပ်တည်ဘလောက်ပါတော့စဉ်းစားကြည့်လို့မရဘူးလားနည်းနည်းလေးစဉ်းစားကြည့်တာပေါ့နော်လေးဆိုတဲ့အပြင်ကလေးဆိုတဲ့ရုပ်ကလေးတွေမှာသူကရုပ်တရားတို့မြည်သည်ကံစေဥဒုအာဟာရကြောင့်ဖြစ်တယ်အကြောင်းတရား၄ခုကြောင့်ဖြစ်တာ ဘယ်နှခုကြောင့်ဖြစ်တာလေးခုကြောင့်ဖြစ်တာเนาะသဘောပေါက်တယ်เนาะကံစိတ်ဥတုအဟာရဆိုတာဘာလဲတော့ရုပ်ဖြစ်ကြောင်းတရား၄ပါးဘာလဲလေရုပ်ဖြစ်ကြောင်းတရား၄ပါးသူတို့ကိုခွဲခြားစိတ်ဖြာလိုက်တော့လေကံစွန်ကြောင့်ဖြစ်တဲ့ရုပ်ထဲမှာ အဝိနိဘောဂယုတ်လို့ခေါ်တယ်ရုပ်ရှိပါပါတယ်နော်ကဲတို့ရှုနေတာကံကြောင့်ဖြစ်တဲ့ရုပ်ကိုရှုတာလည်းရှိတယ်စိတ်ကြောင့်ဖြစ်တဲ့ရုပ်ကိုရှုတာလည်းရှိတယ်ကုတုကြောင့်ဖြစ်တဲ့ရုပ်ကိုရှိတာရှုတာလည်းရှိတယ်အာဟာရကြောင့်ဖြစ်သောရုပ်ကိုရှုတာလည်းရှိတယ်ဘောပေါက်လား ဥတုကြောင့်ဖြစ်သောယုတ်ကိုရှုတာလည်းရှိအာဟာရကြောင့်ဖြစ်သောယုတ်ကိုရှုတာလည်းရှိစိတ်ကြောင့်ဖြစ်သောယုတ်ကိုရှုတာလည်းရှိလားမရှိဘူးလားရှိပါဘူးရုပ်ဖြစ်ကြောင်းတရား၄ပါးလေးကိုထပ်ခွဲလိုက်အောင်မယ်ထပ်ခွဲလိုက်တဲ့အခါကျတော့ ရုပ်ဖြစ်ကြောင်းတရား၄ပါးနဲ့မှာလဲအထာကလယုံ၈ခုပါတာပဲเนาะကံကြောင့်ဖြစ်တဲ့ယုံမှာလဲ၈ခုဝေဒနာကြောင့်ဖြစ်တဲ့ယုံမှာလဲ၈ခုအာဟာရကြောင့်ဖြစ်တဲ့ယုံမှာလဲ၈ခုဥတုကြောင့်ဖြစ်တဲ့ယုံမှာလဲ၈ခုအစိတ်ဥတုအာဟာရမှာအလုံးကခွဲလိုက်လို့ရှိရင်ဘယ်နှမျိုးပါတော့ ရှစ်ခုရှစ်ခုရှစ်ခုစီဖြစ်မနေဘူးလားကံကြောင့်ဖြစ်တဲ့ရုပ်ဖြစ်တဲ့မျက်လုံးလေးတစ်ခုကိုကြည့်လိုက်မယ်ဆိုရင်မျက်လုံးလေးဟာစက္ခုပတာဒရုပ်ခေါ်ပါတယ်သူကဘယ်ပေါ်မှာတည်နေတာတုန်းဆိုတော့ကာယပတာဒပေါ်တည်နေတာကာယပတာဒပေါ်တင်တည်နေတာမဟုတ်ဘူးအဋ္ဌိဘာဝဘုံဘာဝရုပ်လို့ခေါ်တယ်ဘာဝရုပ်ပေါ်မှာလည်းတည်နေတယ်ယောက်ျားလေးရဲ့မျက်လုံးယောက်ျားလေး မင်းကလေးဆိုတဲ့ဘာဝရုပ်ပေါ်မှာလည်းတည်နေတယ်အေးဒီမျက်လုံးလေးတစ်ခုဟာခုနကလိုထာကလယုတ်တည်တယ်မကဘူးမျက်လုံးတစ်လုံးမှာသဘာဝ၃ခုတွဲနေတယ်လေစက္ခုပတာဒတစ်ခုတည်းနဲ့မပြီးဘူးသူကဘယ်ပုံမှာအခြေခံရသတော့ကာယပတာဒပုံမှာအခြေခံရတယ်မဟုတ်ဘူးလားနော် ပြီးတော့ယောက်ျားမိန်းမဆိုတဲ့တဘာဝပုံမှာအခြေမခံရဘူးလားဘာဝယုတ်နော်ပတာဒယုတ်နှစ်ခုဘာဝယုတ်တစ်ခုဆိုတော့ယုတ်သုံးခုယုတ်ကပဲနှစ်ခုခွဲခြားစိတ်ပြကြည့်တာငါအနေငါဥစ္စာအနေနဲ့ထင်ကြလွန်းလို့ဒါကလက်တွေ့လုပ်ငန်းခွင်မှာသုံးရမှာမဟုတ်ဘူးเนาะ စင်ကျင်သုံးသတ်တဲ့အပိုင်းမှာစင်ကျင်ကြည့်တဲ့သဘောပေါ့သူမျက်လုံးတစ်လုံးမှာရုပ်ပင်တစ်ခုပါတော့စဉ်းစားကြည့်တာစဉ်းစားကြည့်တာနော်အဲ့တော့ဘုန်းကြီးတို့မျက်လုံးဆိုတာကမျက်လုံးကိုစောင့်ရှောက်တဲ့ဇီဝိတရုပ်ဆိုတာရှိတယ်ဇီဝိတရုပ်ကသက်ရှိရုပ်ဖြစ်တဲ့အတွက်ဘာထည့်ပြရသလဲဇီဝိတရုပ် ဒီမျက်လုံးကိုစောင့်ရှောက်တဲ့ရုပ်ကလေးသက်ရှိတဲ့ရုပ်ဖြစ်တဲ့ဇီဝိတထည့်ပေးရတယ်ဆိုတော့ကံကြောင့်ဖြစ်သောသက္ခုပတာရာယုတ်ထဲမှာသက္ခုပတာရာယုတ်တို့မြည်ပြီးဘာကြောင့်ဖြစ်တော့ကံကြောင့်ဖြစ်တယ်ဘာကြောင့်ဖြစ်လဲတမုဒ္ဒပေါ့နော်အာဟာရကြောင့်လည်းမျက်လုံးတွေကြည်တာတောက်တာကောင်းတာရှိတယ်ဥဒုကြောင့်လည်း နေကြီးအရန်ပူလို့ရှိရင်မျက်လုံးကတစ်မျိုးဖြစ်တယ်လေဟုတ်လားအနေအေးနေမျက်လုံးကတစ်မျိုးဖြစ်တယ်လေဥတုကြောင့်လည်းမျက်လုံးမှာမျက်လုံးရဲ့တဘာဝတွေဖြစ်ပြနေတာရှိတယ်မလားနော်အဲ့တော့ကံကြောင့်ဖြစ်တဲ့သက္ခုပတာဒယုတ်ကိုအရင်စဉ်းစားကြည့်ရအောင်သက္ခုပတာဒယုတ်ထဲမှာယုတ်ပေါင်းဘယ်လောက်ပါတော့အထကလယုတ်ကတော့ယုတ်တိုင်းမှာရှိတယ် ထာကလယုတ်ကပါလေတဲ့အဲ့ဒီအထာကလယုတ်လို့ဆိုရဲပထဝီတေဇောအာဘောဝါယောဝနာကန္တာရတဩဇာအထာကလယုတ်၈ခုမှာတကြီး၄ပါးအပြင်အဲ့ဒီဝနာအစင်ကန္တာအနတ်ရတအယတာဩဇာတတိရှိတယ်နော်ဩဇာဆိုစွန့်ရည်တတိ ပတဝီတေဇောအာဘောဝါယောဝဏကန္တာရတ္တဩဇာသူကဘုန်းကြီးတို့ကသက်ရှိရုပ်ဖြစ်တဲ့အတွက်အထိန်ရုပ်ကလေးပါတယ်ဇီဝိတရုပ်ထဲ့မယ်ဆိုရင်တစ်ခုဖြစ်သွားတော့ကိုးခုဖြစ်သွားတယ်စကုပ္ပဒါရယုံနဲ့တွဲလိုက်တော့ဘယ်တစ်ခုဖြစ်တော့စေခုဖြစ်တယ်ရုပ်စေခုပေါ့ပါတယ်တော့ ရုပ်ဆယ်ခုအပေါင်းအဲ့ဒီရုပ်ဆယ်ခုကလေမျက်လုံးနဲ့မမြင်နိုင်ဘူးလေပရမာဏုမြူလောက်ပဲရှိတယ်ရုပ်ဆိုပေဒီမျက်လုံးနဲ့မမြင်နိုင်ဘူးအမတန်အသေးဆုံးအဆင့်ကိုခွဲခြမ်းစိတ်ဖြာလိုက်တဲ့အခါမှာအထကလယုတ်ကိုခွဲခြမ်းစိတ်ဖြာတယ်ဒီကနေ့သိပ္ပံခေတ်မှာတော့ proton တို့ neutron တို့ electron တို့အဲ့ဒီလိုခွဲတယ်ပေါ့လားအဲ့ဒီကနေတစ်ဆင့်ထပ်ပြီးတော့အသေးဆုံးအမုံဖြစ်အောင်တော့သူတို့မခွဲနိုင်သေးဘူးအသေးဆုံးအမုံမှာလည်းဘယ်လိုဓာတ်မျိုးတွေပါနေလဲဆိုတာအသေးစိတ်ခွဲနိုင်တာမျိုးသိပ္ပံကမလုပ်နိုင်ဘူးမြတ်စွာဘုရားကတော့လွန်ခဲ့သောနှစ်ပေါင်း2500တွေကဒီထဲမှာဗာဓတ်တွေပါတယ်ဆိုတာကို ခါနဲ့ခွဲခြမ်းစိတ်ဖြတ်ပေးပြီးသားဖြစ်ပါတယ်။ဟုတ်ပြီဒီမြင်တဲ့မျက်လုံးထဲမှာသက္ကုပ္ပတာယု၁၀ခုတည်းမှာကဘူး။သူကာယပဒါနပေါ်မှာမူတည်နေတဲ့အတွက်ပထဝီဒေဇောအာဘောဝါယောဝဏကန္နာလတ္တဩဇာအဝိနိဘောဂယုတ်၈ပါးဇီဝိတယုတ်တစ်ပါးနဲ့ကာယပဒါနယုတ်တစ်ခုဆိုတော့မှာ၁၀ခုအပေါင်း စကုပဒါဒယုတ်ကကလယုတ်၁၀ခုကလယုတ်ဆိုရင်ပေါင်းတာကိုပြောတာနော်ကာယတတကကိုမြည်ရတဲ့အတွက်ကာယတတကက10ခုဆိုတော့ရုပ်ပေါင်း20ဘယ်လိုဖြစ်သွားလဲနော်ရုပ်ပေါင်း20ဟုတ်ပြီလားတခုပဲထုတ်ပြမယ်နော်ကျန်တဲ့ဟာတွေကဒီတိုင်းမှာပါဟုတ်လားရုပ်ကလေး စကုပ္ပဒါနာယုတ်တွေတစ်ခုမှမတော်မှပဲရုပ်ပေါင်းမြောက်များစွာပါဝင်ဖွဲ့စည်းနေတယ်ဒီလိုသိဖို့လိုလားမလိုဘူးလားနောက်တစ်ခုသူကယောက်ျားဖြစ်နေမယ်ဆိုဘာဝယုတ်ကလည်းအဲ့လိုပဲ10ခုဆိုရုပ်ပေါင်းဘယ်လောက်ဖြစ်သွားလဲ30စက္ခုအတွက်က10ခုကာယအတွက်က10ခုဘာဝအတွက်က10ခုဆိုတော့ရုပ်ပေါင်း30 လောက်တယ်နော်အဲရုပ်ပေါင်းကဒါကံကြောင့်ဖြစ်တဲ့ရုပ်တွေနောက်တစ်ခါအာဟာရကြောင့်ဖြစ်တဲ့ရုပ်ကရှစ်ခုဥတုကြောင့်ဖြစ်တဲ့ရုပ်ကရှစ်ခုစိတ်ကြောင့်ဖြစ်တဲ့ရုပ်ကရှစ်ခုဆိုရှစ်သုံးဒီ24နဲ့ခုန30နဲ့ပေါင်းတော့ဘယ်လောက်ရလဲ။အော်မျက်လုံးတစ်လုံးမှာရုပ်ပေါင်းဘယ်လောက်ပါတယ်54တော့ပါတယ် သူကငါရုပ်တာလုံနေတာဒီ54ခုပေါင်းမှဒီရုပ်တစ်ခုဖြစ်တာနော်ဟုတ်တယ်မလားရုပ်တိုင်းရုပ်တိုင်း6ခုပေါင်းမှတစ်ခုဖြစ်တာဒါကအခြေခံ base ကိုပြောလို့ရှိရင်ရုပ်တရား6ခုပေါင်းမှတစ်ခုဖြစ်တယ်6ခုပေါင်းမှတစ်ခုဖြစ်တယ်ခွဲခြမ်းစိတ်ဖြာရှုမှတ်ပါသဘောပေါက်လားခွဲခြမ်းစိတ်ဖြာ ရှုမှတ်ပါเนาะဒီစတွေးလေးတစ်ခုခန္ဓာကိုယ်မှာရှိတဲ့အချိန်ကတစ်မျိုးအပြင်ကိုစတွေးထွေးလိုက်တဲ့ခန္ဓာတော့ဥတုဇရုပ်ပဲဖြစ်တဲ့အတွက်အဲ့ဒါလေးကအပြင်ကရုပ်တွေကြတော့ရှစ်ခုအပေါင်းအပြင်ကရုပ်တွေကြတော့ဗာလေရှစ်ခုအပေါင်းเนาะ နာသီဝါကယုတ်ကလေးကလည်းပဲလေလေးတိုးနေတဲ့ဒီလေလေးကလည်းပဲပါပဲတဲ့ရှ िख ခုအပေါင်းသို့တော့ဝင်လေထွက်လေမှာပါဠိထပ်တဲ့လို့ဆိုတော့ပါဠိထပ်တဲ့ပဓာယုတ်တဲ့အတန်ယုတ်လေးပါတယ်ရှူရှဲရှူရှဲဆိုပါဠိပါတယ်အတန်ယုတ်လေးပါတော့ကိုကို ကာယပဒါနာပေါ်တည်နေရင်10ခုနဲ့ထပ်ပေါင်းတော့ပါတယ်နော်ကာယပဒါနာမှာတည်နေတဲ့အတွက်သူ့ဘယ်နှခုပေါင်းမလဲ10ခုနဲ့ထပ်ပြီးတော့ပေါင်းပါမယ်ဒါဆိုရင်တေချာစဉ်းစားကြည့်တဲ့အခါကျတော့ယုတ်တီကိုဒီလိုခွဲခြားစိတ်ဖြာကြည့်တဲ့အခါမှာအများကြီးပေါင်းထားမှတစ်ခုဖြစ်တာမလို့ခုနအကြောင်းအများကမှအကျိုးအများဖြစ်တယ် အကြောင်းအများကနေအကျိုးအများဖြစ်တယ်အကြောင်းတစ်ခုတည်းဆိုတာမရှိဘူးဘုရားဝါဒမှာဒါကတို့ဟိုအာယုံဘက်ကိုလေ့လာကြည့်တဲ့သဘောနော်မြင်မြင်တဲ့ရုပ်ကလေးတစ်ခုကိုပဲမျက်စိရုပ်ကလေးတစ်ခုကိုပဲလေ့လာတယ်ကျန်တဲ့ရုပ်တွေကလည်းဒီလိုထုတ်ပေါ်ပြီးပြောမယ်ဆိုအကြိုင်ပြောပြရှုတဲ့စိတ်ဘက်ကလည်းကြည့်အောင်မယ်ရှုတဲ့စိတ်ဘက်ကိုကြည့်အောင် စိတ်ကလေးတစ်ခုရှုတယ်ဆိုတာစိတ်နဲ့အတူဘာတွေဖြစ်ကြတော့အရင်ဆုံးအာယုံကိုရှုတယ်ဆိုတာဝင်လေထွက်လေအာယုံနဲ့စိတ်နဲ့ထိသွားတာထိသွားတယ်ဆိုတာဟိုလိုကြီးဖန်ခွဲတစ်ခုထိတာကိုပြောတာမဟုတ်ဓာတ်ခိုက်သွားတဲ့သဘောပေါ့ဓာတ်မိသွားတဲ့သဘောပေါ့နော်ဥမာတမယာဒီစာနေတဲ့တယောက်က ကိုကစိတ်ထဲမှာအဲ့ဒါကိုမြင်စိတ်ထဲမှာတမျိုးဖြစ်တယ်လေဟုတ်တယ်မလားလူချင်းထိတာမဟုတ်ပဲတာမြာဒီလဲစားရတာမဟုတ်သေးပေမဲ့ထိသွားပြီတက်ခိုက်သွားပြီအဲဗဇတ်ထဲမှာတမျိုးဖြစ်လာတယ်အဲ့ဒီလိုခေါ်တယ်။ဒါကြောင့်ရှုတဲ့စိတ်ထဲမှာလည်းပဲဖာတာဝေဒနာစေဒနာတင်ညာ ဧကကရာဇီဝိတေကရေမနတိကာရာဆိုတဲ့ခုနှစ်ခုပေါင်းတော့စိတ်နဲ့ပေါင်းတော့၈မျိုးဘယ်နှမျိုးဖြစ်တော့၈မျိုးအဲ့လို၈မျိုးဖြစ်နေတယ်ရှုတဲ့ဘက်ကစိတ်ကတစ်ခုတည်းရှုနေတာလားအပေါင်းကရှုနေတာလားစုပေါင်းအလုံးလုံးနေတယ်တစ်ခုတည်းမလုံးနိုင်ဘူးအင်းအားမရှိဘူး နာများအဲ့ဒီတည်းဝင်စရာကိုမရှိဘူးလေကြည့်ကြည့်နော်ငါဝင်စရာနေရာရှိလားမရှိဘူးသူကသူပဲသူတို့ကနေသူလုတ်သွားလုတ်သွားနေတာဘုန်းကြီးတို့ဝင်လုတ်ကိုမရဘူးနော်ဒီရှိခုအပေါင်းထဲမှာဘယ်နေရာကနေငါဝင်ထက်စဉ်းစားကြည့်ပေါ့ထဲလို့ရမလားမရဘူးဘာသာဝေဒနာ ဒါကြောင့်ရှုတဲ့အခါမှာဝေဒနာနဲ့ဖတ်တာအနေနဲ့လည်းသိတာရှိတယ်ဝေဒနာအနေနဲ့လည်းသိတာရှိတယ်ပညာအနေနဲ့လည်းသိတာရှိတယ်ဖတ်တာဝေဒနာစေတနာပညာဧကကတာဇီဝိတိန်တရေမနတိကာလဥလဲပြီးတဲ့မနတိကာလရှိပါတယ်ရှုွက်ကို သွားစီတဲ့ဥလဲပြီးတဲ့မနတိကာလပါတယ်ဘယ်နှခုပါတော့ခုနှစ်ခုဘယ်ဘက်မှာတော့ရှုတဲ့စိတ်ဘက်မှာပူပေါင်းအလုပ်လုပ်ပေးတာစိတ်နံတရားတွေတဲ့ကိုရှုမှတ်တဲ့စိတ်ထဲမှာပူပေါင်းအလုပ်လုပ်ကြတဲ့နံတရားပေါင်းဘယ်လောက်ရှိရှစ်ခုဘယ်လောက်ရှိတော့ရှစ်ခုဒါကကိုလှုပ်လို့ဖြစ်တာမဟုတ်အလိုအလျောက်သဘာဝကိုက သူကသူကိုဖြစ်တယ်ရှုတဲ့စိတ်ဘက်မှာလေနော်ရှစ်ခုပေါင်းပြီးတော့အလုံးလုံးတွေကအဲ့ဒါငါများပဲနေရာဝင်ခြင်းသေးတယ်တော့ဝင်လို့ရလားတော့တဘာဝအရာကိုအော်တိုဖြစ်နေတာဒီရှစ်ခုကလေတခုတည်းရက်တည်လို့မရဘူးစိတ်ကတခုတည်းရက်တည်လို့ရရဲ့မရဘူးခွဲခြားစိတ်ဖြာရှုမှတ်ပါ ဒါဆိုရင်ဒီတဘာဝတရားတို့စုပေါင်းထုတ်လုပ်နေတဲ့ရှစ်ခုတည်းကိုတရားရှုမှတ်တဲ့အခါမှာတဘာဝတရားအနေနဲ့အော်တိုဖြစ်နေတဲ့ခုနကရှစ်ခုတည်းကိုသူကတတိဆိုတဲ့တစ်ခုထပ်ဖြစ်ရတယ်။ဘာထည့်ရမလဲ။တတိဆိုတဲ့တဘာဝတရားတစ်ခုကိုထပ်ဖြစ်ရတယ် ဝိရိယဆိုတဲ့သဘာဝတရားတစ်ခုကိုလည်းထပ်မံပြီးတော့ဖြစ်ရသေးတယ်။ယုံကြည်ချက်တတ္တတရားဆိုတဲ့သဘာဝတရားတစ်ခုကိုလည်းထပ်ပြီးတော့ဖြည့်ကြည့်လို့ရှိရင်ရှုမှတ်တဲ့ဘက်မှာအလုံးလုံးနေတာဒါကအလွယ်သိတဲ့နည်းကိုပြောတာနော်ဒီတက်ပို့ပြီးတော့ခွဲခြမ်းစိတ်ဖြာလို့ရနိုင်ပါသေးတယ်ဒါရင်းကို၃ခုဖြစ်မယ်73အဲ7ခုဖြစ်နေပြီပေါ့ နော်သဘာဝတရား7ခုလို့အလုံးလုံးနေတာတမာတိနဲ့ပညာကထွက်လာပြီဆိုရင်ဘယ်လောက်ဖြစ်သွားပြန်73ခုဒီလိုဖြစ်သွားတာဒါကြောင့်မို့ပြောတာရှုတဲ့ဘက်မှာငါမပါ ရှုတာဒီငါမဟုတ်ပါဘူးခွဲခြမ်းစိတ်ဖြာရှုမှတ်ပါဒါကတုတ္တမယဉာဏ်နဲ့ဒီလိုနားလေရမယ် ရှုတဲ့စိတ်ကိုပဲကြည်ကြည်အာယုံဘက်ကိုပဲကြည်ကြည်တခုတည်းတခုတည်းအဆိုင်ခဲသဘောပုဂ္ဂိုလ်သဘောတတ္တဝါသဘောဘာမှမရှိဘူးလက်ညှိုးထိုးပြစရာလည်းမရှိဘူးပရမာဏုမြူလောက်အမုံလေးတမုံလောက်မှဒီလိုသဘောတရားတွေပါနေတယ်ဆိုတော့ဒီပရမာဏုမြူလို့ခေါ်တဲ့အမုံပေါင်းမြောက်များစွာပေါင်းစပ်လာလို့ဒါလေ သူကအကောင်ထဲဆိုတာဒီလိုကိုမြင်ရတာရုပ်ရဲ့အမှန်သဘောတရားကိုမျက်စိနဲ့မြင်နိုင်ဖို့တော့လွယ်ပါမလားဉာဏ်ဖြင့်သာရုပ်ကိုမြင်နိုင်ပါလေပရမတ်ရုပ်ကိုဘာနဲ့ပဲမြင်တော့ဉာဏ်ဖြင့်ပဲမြင်နိုင်တယ်မျက်လုံးနဲ့မမြင်နိုင်ဘူးစိတ်ကိုမမြင်ရဘူးဆိုတာလူတိုင်းလက်ခံတယ်ရုပ်ကိုမမြင်ရဘူးဆိုဘယ်မှလည်းမခံဘူး ပရမတ်ယုတ်ကမျက်စိနဲ့မြင်ဖို့ရူပါယုတ်တစ်ခုပဲရှိတယ်။ဉာဏ်နဲ့ယုတ်တယ်မြင်လို့မရပါဘူးတဲ့ပရမတ်ယုတ်ဖြစ်လာပြီဆိုလို့ရှိရင်မြင်ဖို့လွယ်ပါ့မလားမလွယ်ဘူးအသိဉာဏ်နဲ့သာလေမြင်နိုင်တယ်ဒါကြောင့်ခွဲခြမ်းစိတ်ဖြာရှုမှတ်ပါနော်တကယ်အလုံးလုံးတဲ့ခါကျတော့လုပ်ငန်းခွင်မှာကျတော့ဒါတွေစဉ်းစားနေဖို့တော့မဟုတ်ပါ လုပ်ငန်းခွင်မှာကျတော့ဒါတွေထည့်သွင်းပြီးတော့မှလုပ်နေဖို့မဟုတ်ဘူးဒါကတော့လုပ်ငန်းခွင်မရောက်ခင်မှာဒီသဘောတရားတွေရှိပါလားငါလည်းမဟုတ်ငါဥစ္စာလည်းမဟုတ်ပုဂ္ဂိုလ်လည်းမဟုတ်တတ္တဝါလည်းမဟုတ်ယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်တော့တရားများနဲ့တို့အလုံးလုံးနေရပါလားသဘာဝတရားများဖြစ်တာအလုံးလုံးနေရပါလားသင်္ခါရတရားများဖြစ်တာ အလုံးလုံးနေရပါလားငါပါလို့မရဘူးငါဝင်လို့မရဘူးဆိုတာကိုစိတ်ကတဖြည်းဖြည်းသဘောပေါက်လာရင်ငါဆွဲကို ဖြုတ်နိုင်ရင်တန်တဲ့အဆွဲတွေဖြုတ်နိုင်ပါတယ်နော်အာယုံထဲမှာငါဆွဲကိုဖြုတ်မယ်ရှုမှတ်တဲ့ထဲမှာလည်းငါဆွဲကိုဖြုတ်မယ်နိမိတ်တကလည်းငါဖြစ်နေတယ်ပဝိတ္တကလည်းငါဖြစ်နေတယ်အာယုံကလည်းငါဖြစ်နေတယ်အာရမဏိကလည်းငါဖြစ်နေတယ် ရှုမှတ်တဲ့အာယုံကလည်းငါပဲရှုတာကလည်းပဲငါပဲတော့ငါဆွဲဖြုတ်နိုင်ရေးအရေးကြီးလားမကြည့်ဘူးလားကြည့်ပါလားအာယုံယုတ်ကလည်းငါပဲငါလို့ပဲဆွဲနေတာပဲရှုမှတ်တဲ့စိတ်ကလည်းငါပဲငါလို့ပဲဆွဲနေတာပဲဒီတဲ့ဘယ်နေရာမှမငါဝင်လို့မရဘူးလို့ညာကတုတ္တမယညာကဒီလိုလက်ခံလာတဲ့အခါကျတော့ရှုတဲ့အခါကျတော့အတော်တန် သက်သာရာရသွားတာပေါ့နော်အများကြီးသက်သာရာရသွားတာဩသဘောတရားထင်ရှားအောင်သာရှုရမှာပါလားသဘောတရားပေါ်လာရင်ပိုင်းခြားရှုရမှာပါလားပိုင်းခြားရှုမှုအစဉ်မြင်လာရင်တော့ဖြစ်ပျက်ကိုမြင်တဲ့အစဉ်ကိုမြင်ရမှာပါလားဖြစ်ပျက်ကိုမြင်တဲ့အစဉ်ကကြော်တက်လာရင်ဖြစ်တာမမြင်ပြတ်တာသာမြင်တော့တာပါလားပြတ်တာမြင်တဲ့အစဉ်တွေကိုဖြိုင်ဖြိုင်ကြီးမြင်လာတယ်ဆိုရင်အပြက်ကချုပ်သွားတဲ့သဘောကို မြင်လာပါလားလို့ဒီလိုဉာဏ်ကအစစ်နဲ့သူ့ဟာသူသဘောပေါက်ပါလိမ့်မယ်ကိုလှုပ်เสียမလို့တဲ့အပိုင်းအဲ့ဒီအပိုင်းတွေကကိုလှုပ်ယူလို့ရတဲ့အပိုင်းတွေမဟုတ်ဘူးဓမ္မပြပါဒအပိုင်းဓမ္မကသူ့အလုပ်သူ့သွားလှုပ်သွားမယ့်အပိုင်းများဖြစ်ပါတယ်ကိုလုံးဝဝင်ခွင့်မရှိသောအပိုင်းများဖြစ်ပါတယ်အစပိုင်းမှာလာကိုက ပုဂ္ဂိုလ်အနေတတ္တဝါအနေနဲ့နည်းနည်းပါးပါးဝင်လို့ရပါမယ်နောက်ပိုင်းမှာဘလို့မှဝင်ဝင်မရှိပါဘူးဝင်လို့မရလို့လည်းပဲအဲအဲ့ဒီအပိုင်းတွေကိုရောက်တာပေါ့နော်အမြတ်စာဝိပဿနာအပိုင်းကိုရောက်တာပေါ့ဒါကြောင့်ခွဲခြားစိတ်ဖြာရှုမှတ်ပါဆိုတဲ့နေရာမှာသဘောတရားပိုင်းကိုပြောပြီးပြီလက်တွေ့ပိုင်းကိုလည်းပြောပြီးပြီနှစ်ပိုင်းလုံး ပြောပြီးပါပြီလက်တွေ့ပိုင်းမှာတော့ခက်ခက်ခက်ခဲမဟုတ်ဘူးဒီရှုဘက်ကိုပဲပို့၍အတိတိုးအောင်လုပ်ရုံရပါပဲသဘောပေါက်ပြီနော်ပြန်လာကြအောင်ဆိုဟုတ်ပါတယ်သဘောတရားတလန်းနေပါပဲနော် ကဲအယဆင်ရဲ့နာမေတ္တာပို့အောင်ယဆင်ရဲ့နာလေအာလုံး